အခန်းကြီး30အငယ်1မှ9အာယုန်ဤသားနာဒတ်နှင့်အဘိဟုတို့သည်ကိုစီဆိုင်သော လင်ပန်းတို့ကိုယူလျက်မိကိုထက်၍လောဘံကိုတင်ပြီးလျင်သာရဖျားမှားထားတော်မူသောမိမဟုတ် ထူးခြားသောမိကိုရှေ့တော်၌ပူဇော်၏ထိုအခါသာရဖျားထံတော်မှမိထွက်၍သူတို့ကို လုံသဖြင့်ရှေ့တော်၌ သေကြ၏ထိုအခါမောရှေသည်အာရုန်ကိုခေါ်၍ဒါဝရဘုရားကငါသည်တန်ရှင်းခြင်းရှိသည်ဟုငါထံသို့ချင်းကပ်သောသူတို့သည်မှတ်ရမည်လူအပေါင်းတို့သည်ငါဘုံကိုချီးမြှင့်ရကြမည်ဟု မိန်တော်မူရာ၌ထိုသို့သောအမှုကိုရည်ဆောင်၍မိန်တော်မူသည်ဟုဆိုလျင် အာယုန်သည်တိတ်ဆိတ်စွာနေလေ၏မောရှေသည်အာယုန်၏ဘတ်တွင်ဩဇေလသားမိရှေလနှင့် ဧလာဇာဖန်ကိုခေါ်၍လာကြသင်တို့အပေါက်ဘော်တို့ကိုတန်ရှင်းရာဌာနတော်ကတပ်ပြင်သို့ ယူသွားကြလော့ဟုဆိုသည်အတိုင်း၊သူတို့သည်လာ၍အင်္ကျီဝတ်လျက်ရှိသောအသေကောင်ကိုတပ်ပြင်သို့ယူသွားကြ၏။မောရှေသည် အာရုန်နှင့်သူ၏သားဧလာဇာနှင့်ဣသမာတို့ကိုခေါ်၍၊သင်တို့လည်းသေမည်။လူအပေါင်းတို့အပေါ်မှာအမျက်တော်သင့်ရောက်မည်ကိုစိုးရိမ်သည်ဖြစ်၍၊ သင်တို့ဦးထုပ်ကို မချွတ်နှင့်။အဝတ်ကိုမဆုတ်နှင့်။သင်တို့ညီအစ်ကိုဣသရေလအမျိုးသားရှိသမျှတို့သည်ထာဝရဘုရား ပြုတော်မူသောမီးလောင်ခြင်းကိုသာငိုကြွေးမြည်တမ်းကြစေ။သင်တို့သေမည်ကိုစိုးရိမ်သည်ဖြစ်၍၊ပရိသတ်စည်းဝေးရာတံခါးပြင်သို့မထွက်နှင့်။ထာဝရဘုရား၏ဘိသိက်ဆီသည်သင်တို့အပေါ်၌ရှိသည်ဟု ဆိုသည်အတိုင်းသူတို့ပြုကြ၏။8 တဖန်အာယုန်အားထာဝရဘုရားကသင်နှင့်သင်၏သားတို့သည်တေဘေးနှင့်ကင်းလွတ်ခြင်းက၎င်းတန်ရှင်းသောအရာ မတန်ရှင်းသောအရာ စင်ကြယ်သောအရာ မစင်ကြယ်သောအရာတို့ကို ပိုင်းခြားတတ်ခြင်းက၎င်းဒါဝရဘုရားသည် မောရှေအားဖြင့်မှားထားသမျှသောပညာတို့ကိုဣဒေလအမျိုးသားတို့၌တွင်တင်တတ်ခြင်းက၎င်း ပရိသတ်စည်းဝေးရာတဲတော်သို့ဝင်သောအခါစပြည့်အစရှိသောရစ်မျိုးကိုမတောက်နှင့်တင်တို့အမျိုးအစဉ်အဆက်စောင့်ရသောပညာဖြစ်သည်ဟုမိန်တော်မူ၏အငယ်၁၂မှ15မောရှိသည်လည်းအာယုန်နှင့်ကျွင်းသောသားအေလျာစာဤတမာတို့ကိုခေါ်၍တင်တို့သည်သာရဖျားအားမိဖြင့်ပြုသော ဘောဇဉ်ပူဇော်တကာအကျွင်းကိုယူ၍တဆေးမပါဘဲရစ်ပလင်နားမှစားကြလော့အလွန်တန့်ရှင်းပေ၏ထိုအကျွင်းသည်သာရဖျားအားမိဖြင့်ပြုသော ပူဇော်တကာတဲကတင်နှင့်တင်ဤသားတို့ခံထိုက်သောအဖို့ဖြစ်၍တန်ရှင်းရာဌာနတော်၌စားရကြမည်ထိုပညာတော်ကိုငါခံရပြီခြီလွဲသောရင်ပတ်ခြီမြောက်သော ပခုံးကိုက သင်နှင့်တကွသင်၏သားသမီးတို့သည် စင်ကြယ်သော အရပ်၌စားရကြမည်။ဣသရေလအမျိုးသားတို့သည် ပူဇော်သော မိဿဟာယယဇ်ထဲကသင်နှင့်သင်၏သားတို့သည်ခံထိုက်သောအဘို့ဖြစ်သတည်း။မီးဖြင့်ပူဇော်သောယဇ်ကောင်ဆီဥနှင့်တကွချီမြှောက်ရာပခုံး၊ချီလွှဲရာရင်ပတ်ကိုထာဝရဘုရားရှေ့တော်၌ချီလွှဲ၍၊ချီလွှဲသော ပူဇော်သက္ကာကို ပြုခြင်းငှါဆောင်ခဲ့ရကြ၍၊ ထာဝရပညတ်တော်အတိုင်းသင်နှင့်သင်၏သားတို့သည်ကိုယ်အဖို့ယူရကြမည်ထိုသို့ထာဝရဘုရားမှားထားတော်မူပြီဟု ဆိုလေ၏အငယ်16မှ20တဖန်မောရှိသည်အပြစ်ဖြေရာရစ်ပြူသောစိတ်ကိုကြိုးစား၍ရှာတော်လဲမတွေ့မိရှုနှင့်ပြီးထိုကြောင့်ကျွင်းသောအာယုန်သားအေလျာစာဤတမာတို့ကို အမျက်ထွက်လျက် ဆိုဒီကား အပြစ်ဖြေရာယစ်သားသည်အလွန်တန့်ရှင်း၏။သင်တို့သည်ပရိသတ်တို့အပြစ်ကိုခံ၍ထာဝရဘုရားရှေ့တော်၌သူတို့အဘို့အပြစ်ဖြေခြင်းကို ပြုစေခြင်းငှါထိုယစ်သားကို ပေးတော်မူသည်ဖြစ်၍၊သန့်ရှင်းရာဌာနတော်၌အဘယ်ကြောင့်မစားသနည်း။ထိုယစ်သားအသွေးကိုလည်းသန့်ရှင်းရာဌာနထဲသို့မသွင်းပါတကား။အကယ်၍ငါမှာထားခဲ့သည်အတိုင်း ထိုယစ်သားကိုတန်ရှင်းရာဌာနတော်၌စားရမည်ဟုဆိုလျင်အာယုန်ကယနေ့သူတို့သည် လူများတို့အပြစ်ဖြေရာယစ်မိရှုရာယစ်ကိုပူဇော်ပါပြီအကျွန်ုပ်၌ထိုသို့သောအမှုရောက်တည်တွင်ယနေ့အပြစ်ဖြေရာယစ်သားကိုစားမိလျင်ထာဝရဘုရားနှစ်သက်တော်မူပါမည်လောဟုမောရှေကိုပြောဆို၏မောရှေသည် ထိုစကားကို ကြားလျင်ဝန်ခံလေ၏